ခန်းကြီး၄အငယ်၁မှ၁၂တပံမောရှိအားသာရဖျားကတင်ဒီဣဒရလအမျိုးသားတို့အားဆင့်ဆိုရမည်မှာတရားကိုမသိသာရဖျားဤပညာတော်ကိုလွန်ကျူးပြမှား၍မပြုအပ်သောအမှုကို ပြုမိသည့်အရာတွင်ဗိသိက်ခံသောယေပရောဟိတ်သည်လူများကို အပြစ်သေးသို့သွေးဆောင်၍ကိုယ်တိုင်ပြမှားလျင် ထိုအပြစ်အတွက် အပြစ်ဖြေရရစ်ဖို့အပြစ်မပါ အသက်ပျိုသောနွားထီးကိုပရိသတ်စည်းဝေးရာတဲတော်တံခါးနား၊ထာဝရဘုရားရှေ့တော်သို့ဆောင်ခဲ့၍ထာဝရဘုရားအားဆက်ရမည်။ထိုအခါနွား၏ခေါင်းပေါ်မှာမိမိလက်ကိုတင်၍ထာဝရဘုရားရှေ့တော်၌နွားကိုသတ်ရမည်။ဘိသိက်ခံသောယဇ်ပုရောဟိတ်သည်နွား၏အသွေးကိုယူ၍ပရိသတ်စည်းဝေးရာတဲတော်သို့ဆောင်ခဲ့ပြီးလျှင်၊မိမိလက်ညှိုးကိုအသွေး၌နှစ်၍ တန့်ရှင်းရာဌာနတော်ကလကာရှိသာရဖျားရှိတော်၌ခုနှစ်ကြိမ်ဖြန်းရမည်တဖန်ယေဘရဟိတ်သည်ပရိသတ်စည်းဝေးရာတဲတော်အတွင်သာရဖျားရှိတော်မှရှိသောနန္တာဘောင်းမွေးကိုမိရှို့ရာပလင်ဥကြိုတို့၌နွားအသွေးကိုထည့်၍ကျွင်းသောအသွေးကိုပရိသတ်စည်းဝေးရာတဲတော်တကားရှိ၌ရှိသောမိရှို့ရာရစ်ပလင်ခြေရင်နားမှတွင်ရမည် မိဿဟာယယဇ်ပြုသောနွား၏ဆီဥကိုယူသကဲ့သို့၊အပြစ်ဖြေရာယဇ်ပြုသောနွားအအူကို ဖုံးသောဆီဥ၊အအူနှင့်ဆိုင်သမျှသောဆီဥ၊ခါးအတွင်းနား၌ရှိသောကျောက်ကပ်နှစ်ခုနှင့်ကျောက်ကပ်ဆီဥ၊ကျောက်ကပ်နှင့်တကွအသည်းပေါ်၌ရှိသော အမြှေးတည်းဟူသောနွားဆီဥရှိသမျှကိုယူ၍မီးရှို့ရာယဇ်ပလ္လင်ပေါ်မှာရှို့ရမည်။နွား၏ခေါင်း၊ခြေထောက်၊အအူ ခြေနုနှင့်တကွအရေအသားရှိသမျှတည်းဟူသောနွားတကောင်လုံးကိုတပ်ပြင်မှာပြာသွန်းထားရာရှင်းလင်းသော အရပ်သို့ယူသွား၍ထင်းအပေါ်၌မီးရှို့ရမည်။ပြာသွန်း၍ထားရာအရပ်၌မီးရှို့ရမည်။ဣသရေလအမျိုးသားပရိသတ်အပေါင်းတို့သည်တရားကိုမသိ၊အကျိုးအပြစ်ကိုမရိပ်မိဘဲ၊ထာဝရဘုရား၏ပညတ်တော်ကိုလွန်ကျူးပြစ်မှား၍ မပြုအပ်သောအမှုကို ပြုမိသဖြင့်အပြစ်ရောက်လျင်ထိုသို့ပြစ်မှားမိသောအပြစ်ကိုသိသောအခါထိုအပြစ်အတွက်ပရိသတ်တို့သည် အသက်ပြိုသောနွားထီကိုပရိသတ်စည်းဝေးရာတဲတော်ရှိသို့ဆောင်ခဲ့၍ဆက်ရမည်ပရိသတ်တွင် အသက်ကြီးသော သူတို့သည်သာဝရဘုရားရှိတော်၌မိမိတို့လက်ကို နွားကောင်းပေါ်မှတင်၍ထိုနွားကိုရှေ့တော်၌တတ်ရကြမည် ဘိသိက်ခံသောယဇ်ပုရောဟိတ်သည်နွားအသွေးကိုပရိသတ်စည်းဝေးရာတဲတော်သို့ ဆောင်ခဲ့ပြီးလျှင်၊မိမိလက်ညှိုးကိုအသွေး၌နှစ်၍ကုလားကာရှေ့၊ထာဝရဘုရားရှေ့တော်၌ခုနစ်ကြိမ်ဖြန်းရမည်။တဖန်ယဇ်ပုရောဟိတ်သည်ပရိသတ်စည်းဝေးရာတဲတော်အတွင်း၊ထာဝရဘုရားရှေ့တော်မှာရှိသော ပလ္လင်ဦးချိုတို့၌အသွေးကိုထည့်၍၊ကြွင်းသောအသွေးကိုပရိသတ်စည်းဝေးရာတဲတော်တံခါးရှေ့၌ရှိသော မီးရှို့ရာရစ်ပလင်ခြေရင်နားမှတွန်ရမည်။နွားစီဥရှိသမျှကိုယူ၍ရစ်ပလင်ပေါ်မှာမီးရှို့ရမည်။အပြစ်ဖြေရာရစ်ပြုသော နွားကို ပြုတကဲ့သို့ထိုနည်းတူဤနွားကို ပြုသဖြင့်ယေပရောဟိတ်သည် လူများတို့အဖို့အပြစ်ဖြေခြင်းကိုပြုလျင်သူတို့အပြစ်လွတ်လိမ့်မည်ထိုနောက်မှနွားကိုတပ်ပြင်သို့ဆောင်းသွား၍အရင်နွားကိုမိရှို့တကဲ့သို့ရှို့ရမည် ပရိသတ်အဖို့အပြစ်ဖြေရာရစ်ဖြစ်သည်အငယ်22မှ25မင်းဒီလေတရားကိုမသိမိမိဖျားသခင်သာရဖျား၏ပညာတော်ကိုလွန်ကျူးပြမှား၍မပြုအပ်သောအမှုကိုပြုမိသဖြင့်အပြစ်ရောက်လျင်မိမိပြမှားမိသောအပြစ်ကိုတည်သောအခါအပြစ်မပါသောစိတ်တငယ်အထီးကိုပူဇော်တကားဖို့ဆောင်ခဲ့ရမည်စိတ်ကောင်းပေါ်မှာမိမိလက်ကိုတင်၍ ထာဝရဘုရားရှေ့တော်၌မီးရှို့ရာရစ်ကောင်တက်ရာ အရက်တွင်တက်ရမည်အပြစ်ဖြေရာရစ်ဖြစ်သည်ယေပရောဟိတ်သည်ထိုအပြစ်ဖြေရာရစ်၏အသွေးကိုလက်ညှိုးနှင့်ယူ၍မီးရှို့ရာရစ်ပလင်ဥကြိုတို့၌ထည့်ပြီးမှကျွင်းသောအသွေးကို ထိုပလင်ခြေရင်း၌တွန်ရမည်အငယ်26မှ31မိတ္တဟာယရစ်ကောင်စီဥကိုပြုတကဲ့သို့ စီဥရှိသမျှကိုရစ်ပလင်ပေါ်မှာ မီးရှို့ရမည်ထိုတို့ရစ်ပရောဟိတ်သည်မင်း၏အပြစ်အတွက်အပြစ်ဖြေခြင်းကိုပြုလျင်သူ၏အပြစ်လွတ်လိမ့်မည်ဆင်းရဲသောတစုံတစ်ယောက်သည်တရားကိုမသိသာဝရဖျား၏ပညာတော်ကိုလွန်ကျူးပြမှား၍မပြုတ်အပ်သောအမှုကို ပြုမိသဖြင့်အပြစ်ရောက်လျင်မိမိပြမှားမိသောအပြစ်ကိုတည်သောအခါ ထိုအပြစ်အတွက်ပူဇော်သက္ကာဘို့အပြစ်မပါသောဆိတ်သငယ်အမကိုဆောင်ခဲ့ရမည်။အပြစ်ဖြေရာယဇ်ပြုသောဆိတ်ခေါင်းပေါ်မှာမိမိလက်ကိုတင်၍မီးရှို့ရာယဇ်ကောင်ကိုသတ်ရာအရပ်၌ထိုဆိတ်ကိုသတ်ရမည်။ယဇ်ပုရောဟိတ်သည်အသွေးကိုလက်ညှိုးနှင့်ယူ၍မီးရှို့ရာယဇ်ပလ္လင်ဦးချိုတို့၌ထည့်ပြီးမှ၊ကြွင်းသောအသွေးကိုယဇ်ပလ္လင်ခြေရင်းနား၌သွန်ရမည် မိတ္တဟာယရစ်ကောင်စီဥကို ယူတကဲ့သို့ စီဥရှိသည်မြကိုယူ၍သာရဖျားအားမွေးကြိမ်စရာဖို့ရစ်ပလင်ပေါ်မှမိရှို့ရမည်ထိုတို့ရစ်ပရောဟိတ်သည်ထိုသူအဖို့အပြစ်ဖြေခြင်းကိုပြုလျင်သူ၏အပြစ်လွတ်လိမ့်မည်အငယ်32မှ35သိုးတငယ်ကိုအပြစ်ဖြေရာရစ်ပြုလိုလျင်အပြစ်မပါသော အမကိုဆောင်ခဲ့ရမည် အပြစ်ဖြေရာရစ်ပြူသောတိုးကောင်းပေါ်မှာမိမိလက်ကိုတင်၍မိရှုရာရစ်ကောင်ကိုတတ်ရာအရ၌အပြစ်ဖြေရာရစ်ဖြစ်စေခြင်းကတတ်ရမည်ရစ်ပရောဟိတ်သည်ထိုရစ်ကောင်အသွေးကိုလက်ညှိုးနှင့်ယူ၍မိရှုရာရစ်ပလင်ဥချိုတို့၌ထည့်ပြီးမှဖြန်းသောအသွေးကို ထိုရစ်ပလင်ခြေရင်း၌တွန်ရမည်မိတ္တဟာယရစ်ကောင်တိုးတငယ်စီဥကိုပြုတကဲ့သို့ စီဥရှိသမျှကိုယူ၍သာရဖျားအားမီးဖြင့်ပူဇော်တကာနှင့်အတူရစ်ပလင်ပေါ်မှာမီးရှို့ရမည်ထိုတို့ရစ်ပရောဟိတ်သည်ထိုသူပြစ်မှားမိသောအပြစ်အတွက်အပြစ်ဖြေခြင်းကိုပြုလျင်သူ၏အပြစ်လွတ်လိမ့်မည်